တမန်တော်ဝုဒ္ဓအခန်းကြီး20အငယ်1မှ6ထိုယုံရင်ခတ်သောအမှုငြိမ်းသောအခါပေါလုသည်တပည့်တော်တို့ကိုခေါ်၍နှုတ်ဆက်ပြီးမှ မာကေဒေါနိပြည်သို့သွားလေ၏ထိုအရက်များကိုရှောက်သွား၍တပည့်တော်တို့ကို စကားများနှင့် ဆုံးမပြီးမှ ဟေလတပြည်သို့ ရောက်လာ၏သုံးလနေပြီးလင်ပင်လယ်ကိုကူး၍ရှုရိပြည်သို့သွားမည်ပြုသောယူရလူတို့သည်မကောင်းသောအကြံကိုကြံသောကြောင့် မာကေဒေါနိပြည်လမ်းဖြင့်ပြန်မည်ဟု အကြံရှိပြန်၏။ပေါလုနှင့်အတူအာရှိပြည်သို့လိုက်သောသူဟုမူကားဘေရိမြို့သားဖြစ်သောပုရုဤသားတောပတရုတက်တာလောနိမြို့သားအာရိတာခုနှင့်တေကုန်ဒုဒေရဘေမြို့သားဂါယုလုတ်တရမြို့သားတိမောသေအာရှိပြည်သားတုခိနှင့်တရောဖိန်ဒီဤသူတို့သည်ငါတို့အရင်တွား၍တရောမြို့၌ ငတ်လင့်လျက်နေကြ၏အဇုမပွဲနေ့ရက်လွန်ပြီးမှငါတို့သည်ဖိလိပ္ပိမြို့မှသင်္ဘောနှင့်လွှင့်၍ငါးရက်အတွင်းတွင် သူတို့ရှိရာတရောမြို့သို့ရောက်၍ခုနှစ်ရက်နေကြ၏အငယ်ခုနှစ်မှဆနှစ်ခုနှစ်ရက်တွင် ပထမနေ့ရက်၌မုံကိုဖဲ့ခြင်းငါစည်းဝေးကြသောအခါပေါလုသည်နက်ဖြန်နေ့၌ထွက်သွားမည်ဖြစ်၍တန်းကောင်တိုင်အောင်ဟောပြောလျက်နေလေ၏ စီဝေးရာအထက်ခန်း၌မိခွက်များရှိ၏ဥတုခုအမိရှိသော လူလင်တယောက်သည်ပနင်းပေါက်နားမှထိုင်၍အိပ်ပျော်ကျူးလွန်လျက်နေ၏ပေါလုသည်ကြာမြင့်စွာဟောပြောသည်တွင် ထိုသူသည် အိပ်ပျော်လျက်အိမ်သုံးဆင့်အထက်မှ အောက်သို့လျှော့ချ၍တေဒီကို သူတို့သည်ခြိကြွကြ၏ပေါလုသည်လည်းအောက်သို့ဆင်း၍သူ၏အပေါ်သို့ကိုကိုလှဲလျက်ဖဲ့ရန်ပြီးမှအိုးတဲတဲမပြုတ်ကြနှင့် သူသည်အသက်ရှိ၏ဟုဆို၍တက်ပြန်လေ၏မုံကိုဖဲ့၍စားကြသည်နှင့် မိုးလင်းသည့်တိုင်အောင်ကြာမြင့်စွာ စကားပြောပြီးမှ ထွက်သွား၏အသက်ရှင်လျက်ရှိသော ထိုလူလင်ကို ဆောင်ယူခဲ့၍အလွန်တက်တာခြင်းရှိကြ၏အငယ်73မှ76ငါတို့သည်ပေါလုအရင်တင်မောသို့တွား၍အာတုတ်မြို့၌သူ့ကိုခံမိအကြံနှင့်ထိုမြို့သို့လွှင့်ကြ၏ ပေါလုသည်ထိုမြို့သို့ကုန်းကြောင်းသွားမည်အကြံရှိ၍ထိုသို့စီရင်လေ၏။အာသုတ်မြို့၌သူသည်ငါတို့နှင့်တွေ့မိလျှင် သူ့ကိုခံယူ၍မိတုလင်မြို့သို့သွားကြ၏။ထိုမြို့မှလွှင့်ပြန်လျှင်၊နက်ဖြန်နေ့၌ခိအုကျွန်းနားမှာရှောက်သွား၍နောက်တနေ့၌သာမုကျွန်းသို့ရောက်သဖြင့်၊တရောဂုလိအငူစွန်း၌နေကြ၏။နောက်တနေ့၌လည်းမိလက်မြို့သို့ရောက်ကြ၏ ပေါလုသည်ပင်ဒီကုတ်တိပွဲနှင့်မလွန်မီယေရုရှလင်မြို့သို့ရောက်နိုင်လျင်ရောက်ချင်းကကြိုးစားသည်ဖြစ်၍အာရှိပြည်၌တာရှည်စွာမနေလိုသဖြင့်အေးဖက်မြို့မှမဆိုင်ပဲလွှင့်သွားမည်ဟုစိတ်ပြတ်ထန်းလျက်ရှိနှင့်သည်အငယ်16မှ21မိလက်မြို့သို့ရောက်မှပေါလုသည်အေးဖက်မြို့သို့ဆေလွတ်၍တင်းအုပ်များကိုခေါ်လေ၏သူတို့သည်ရောက်ကြသောအခါပေါလုက ငါသည်အာရှိပြည်သို့ရောက်သောနေ့မှစ၍ယခုတိုင်အောင်သင်တို့ရှေ့မှာအဘယ်သို့ကျင့်နေသည်ကိုသင်တို့သိကြ၏။အလွန်နှိမ့်ချသောစိတ်ရှိလျက်၊မျက်ရည်ကျလျက်၊ယုဒလူတို့၏မကောင်းသောအကြံအားဖြင့်စုံစမ်းနှောင့်ရှက်ခြင်းကိုခံလျက်၊သခင်ဘုရား၏အမှုတော်ကိုငါဆောင်ရွက်သည်အကြောင်းအရာကိုသင်တို့သိကြ၏။သင်တို့အကျိုးပြုစုရာတစုံတခုကိုမျှငါမထိမ်မဝှက်။လူစုဝေးရာ၌၎င်း၊အိမ်များ၌၎င်း သင်တို့အားဟောပြော၍ဆုံးမဩဝါဒပေးသဖြင့်ဘုရားသခင်ရှေ့တော်၌နောင်တရခြင်းတရားကို၎င်းငါတို့သခင်ယေရှုခရစ်ကိုယုံကြည်ခြင်းတရားကို၎င်းယူဒလူဟေလတလူတို့အားတက်တေခံသည့်အကြောင်းအရာကို သင်တို့သိကြ၏အငယ်22မှ29ယခုမှငါသည်ဝိညာဉ်တော်အားဖြင့်ချီနှောင်ခြင်းကိုခံ၍ယေရုရှလင်မြို့သို့သွားရ၏ ထိုမြို့၌အဘယ်အမှုရောက်မည်ကို မသိသို့တော်လည်းချီနှောင်ခြင်းညှင်းဆဲနှိပ်စက်ခြင်းအမှုတို့သည်ငါကိုဆိုင်လင့်သည်ဟုတန်ရှင်းသောဝိညာဉ်တော်သည်ခတ်သိမ်းသောမြို့တို့၌ငါအားတက်သေးခံတော်မူ၏တို့ရတွင်ဘုရားသခင်၏ယေရှုတော်နှင့်ရှင်သောဧဝံဂေလိတရားကိုတက်သေးခံစေခြင်းဟံသခင်ယေရှု၏လက်မှငါခံခဲ့ပြီးသောဓမ္မဆရာအမှုတည်းဟုသော ငါဆောင်ရွက်သောအမှုကိုဝမ်းမြောက်စွာပြီးစီးစေမိအကြောင်းထိုညှင်းဆဲခြင်းအမှုဇုံတစ်ခုကိုမျှငါသည်ပမာဏမပြုကိုအသက်ကိုလည်းနှမျောခြင်းမရှိယခုမူကားငါလှည့်လည်၍ဘုရားသခင်၏နိုင်ငံတော်အကြောင်းကို ဟောပြောရာတင်တို့ရှိသည်မြသည်နောက်တဖန်ငါမျက်နာကိုမမြင်ရကြဟုငါသိ၏ထိုကြောင့်လူအပေါင်းတို့၏အသွေးနှင့်ငါကင်းလွတ်သည်ဟုယနေ့၌တင်တို့အားငါတက်တည်ခံ၏ ဘုရားသခင်အလိုတော်ကိုတင်တို့အားအကုန်စင်ဟောပြောပြသခြင်းအမှုကိုငါသည်မလွဲမရှောင်ဘဲပြုခဲ့ပြီအငယ်28မှ31ထိုကြောင့်တင်တို့သည်ကိုကိုတတိနှင့်ကြည့်ရှုကြလော့ဘုရားသခင်သည်မိမိအသွေးနှင့်ဝယ်တော်မူသောအသင်းတော်ကိုလှုပ်ကြွေးစေခြင်းဟာတန်ရှင်သောဝိညာဉ်တော်သည်တင်တို့ကိုအဟုတ်ချုပ်ခံထားတော်မူသော သိုးစုတစုလုံးကိုလည်းတတိနှင့်ကြည့်ရှုကြလော့အကြောင်းမူကားငါမရှိသည့်နောက်ကြမ်းတမ်းသောတောခွေတို့သည်တိုးများကိုမတနာဘဲတင်တို့အထဲသို့ဝင်မီကို၎င်းတပည့်တော်များကိုတွေးဆောင်ခြင်းကမှားသောစကားကို ပြောတတ်သော လူတို့သည်တင်တို့အထဲ၌လည်းပေါ်လာမည်ကို၎င်းငါသိ၏ထိုကြောင့် စောင့်ရှောက်၍နေကြလော့ငါသည်သုံးနှစ်ပတ်လုံးနိညာမပြတ်လူအပေါင်းတို့ကိုမျက်ရည်နှင့်တကွဆုံးမ၍နေကြောင်းကိုအောက်မေ့ကြလော့အငယ်32မှ38ညီကိုတို့ယခုငါသည်တင်တို့ကိုဖျားသခင်၌အနှံ့၏တင်တို့ကိုတိဆောက်ခြင်းငှာ၎င်းတန်ရှင်းသောသူအပေါင်းတို့နှင့်အတူတင်တို့အားအမွေပေးခြင်းငှာ၎င်းတတ်နိုင်သောဖျားသခင်၏ကျေးဇူးတော်တရား၌လည်း တင်တို့ကိုငါအနှံ့၏သူရွှေငွေအဝတ်စာတို့ကိုငါသည်တတ်မဲ့ခြင်းမရှိပြီဤလက်တို့သည်ငါကို၎င်းငါအပေါင်းဖော်တို့ကို၎င်းလှုပ်ကြွေးပြီဟုတင်တို့သည်ကိုယ်တိုင်သိကြ၏ထိုတို့တင်တို့သည်လည်းအလုလု၍အာနေသောသူတို့ကိုမဆရမည်ကို၎င်း အစွန့်အကျဲခံခြင်းအရာထက်စွန့်ကျဲခြင်းအရာသည်တာ၍မင်္ဂလာရှိသည်ဟုသခင်ယေရှုမိန့်တော်မူသောစကားတော်ကို အောက်မေ့ရမည်ကို၎င်းအရာရာ၌သင်တို့အားငါပြသပြီဟု ပေါလုဆိုပြီးလျှင်ဒူးထောက်၍ထိုသူအပေါင်းတို့နှင့်တကွဆုတောင်းလေ၏ထိုသူအပေါင်းတို့သည် အလွန်ငိုကြွေး၍ပေါလု၏လက်ပင်ကိုဖဲ့ရန်လျက်သူ့ကိုနမ်းကြ၏နောက်တပံသူ၏မျက်နာကိုမမြင်ရဟုသောစကားကြောင့်ဒါ၍ ကြေခွဲသောစိတ်နှင့်ပေါလုကိုသင်္ဘောသို့ပို့လိုက်ကြ၏